တုတ်တန်ကျန်ခန်းကြီး19အငယ်1မှ15တအိမ်လုံးပြည်သောရစ်ပူဇော်ပွဲကိုရန်တွေ့သောစိတ်နှင့်စားရသည်ထဲငြိမ်သက်ခြင်းနှင့်ရှင်သော မုန်တလုရှာသည်တာ၍ကောင်း၏ပညာရှိသောကျွန်သည်အဆက်ခွဲသောသားကိုအုပ်ဆိုး၍ညီကိုတို့နှင့်အတူအမွေခံတတ်၏ငွေစစ်ဆရာဖို့မိုက်ကို၎င်းရွှေစစ်ဆရာဖို့မိဘူကို၎င်း သုံးတတ်၏စိတ်နှလုံးကိုကသာရဖျားစစ်တော်မူ၏ မတရားသဖြင့်ပြုသောသူသည်မုသာစကားကိုယုံတတ်၏။မုသာသုံးသောသူသည်လည်းဆိုးညစ်သောစကားကိုနားထောင်တတ်၏။ဆင်းရဲသားတို့ကိုမထီလေးစားပြုသောသူသည်ဖန်ဆင်းတော်မူသောဘုရားကို ကဲ့ရဲ့၏။သူတစ်ပါး၌ဘေးရောက်လျင်ဝမ်းမြောက်တတ်သောသူသည်လည်းအပြစ်ဒဏ်နှင့်မလွတ်ရ။မြေးတို့သည် အသက်ကြီးသောသူ၏တရဖူဖြစ်၏။သားတို့၏ဘုံကားအဖသည်မြတ်သောစကားသည် မိုက်သောသူနှင့်မတော်မသင့်။ထိုမြတ်မကမှုသာစကားသည် မင်းနှင့်မတော်မသင့်လက်ဆောင်သည်ခံသောသူအထင်တိုင်းကြောက်မြက်ကဲ့သို့ဖြစ်၍မျက်နာပြုလျာ၌အောင်တတ်၏သူတစ်ပါးပြမှားသောအမှုကိုဝှက်ထားသောသူသည်မေတ္တာကိုပြုစု၏ကြားပြောသောသူမူကားမိษွေတို့ကိုကွဲပြားစေ၏မိုက်သောသူသည်ဒဏ်ချက်တရားကိုအမှုထားသည်ထက်ပညာရှိသောသူသည်ဆုံးမသောစကားကိုတာ၍အမှုထားတတ်၏ပုန်ကန်သောသူသည် မတရားသောအမှုကိုသာ ပြုစုတတ်၏ထိုကြောင့် ကြမ်းကြုတ်သောတမန်ကိုသူစီတို့စေလွတ်ရ၏မိုက်သောစိတ်ထဆဲရှိသောလူမိုက်နှင့်မတွေ့ပါစေနှင့်တားငယ်ပြောက်သောဝမနှင့်တာ၍တွေ့ပါစေသောအချင်းသူသည်ယေရှုကိုမသိမကောင်းသောအမှုနှင့်ဆက်၏ထိုသူ၏အိမ်သည်မကောင်းသောအမှုနှင့်မကင်းမလွတ်ရရန်တွေ့ဆအမှုသည် ရေကံပေါ်ပေါက်ဆကဲ့သို့ဖြစ်သောကြောင့်ရန်မတွေ့မီတွေ့เสียအကြောင်းကိုရှောင်လော့မတရားသောသူတို့ကိုအပြစ်မှလွတ်တော်သူနှင့် ဖြောင့်မတ်သောသူတို့ကိုအပြစ်စီရင်သောသူနှစ်ယောက်လုံးတို့ကိုထာဝရဘုရားစက်ဆုပ်ရွံရှာတော်မူ၏။16မိုက်သောသူသည်ပညာကို အလိုမရှိသည်ဖြစ်၍၊ပညာအဘိုးကိုအဘယ်ကြောင့်သူ၌အပ်ရသနည်း။17အဆွေခင်ပွန်းသည်အခါခပ်သိမ်းချစ်တတ်၏။ညီအစ်ကိုသည်ဒုက္ခကာလအဘို့မွေးဘွားလျက်ရှိ၏။18ဥာဏ်မဲ့သောသူသည်လက်ဝါးချင်းရိုက်၍အဆွေခင်ပွန်းရှေ့မှာအာမခံတတ်၏။ ရန်တွေ့ခြင်းကိုနှစ်သက်သောသူသည်လွန်ကျူးခြင်းကိုလည်းနှစ်သက်တတ်၏မိမိတကားကိုချီးမြှင့်သောသူသည်ပျက်စီးခြင်းကိုရှာတတ်၏သဘောကောက်သောသူသည် ကောင်းသောအကျိုးကို မတွေ့တတ်စကားလိမ်သောသူသည်ဘေးဥပါနှင့် တွေ့ကြုံတတ်၏မိုက်သောသူကို ဖြစ်ပွားစေသောသူသည်မိမိကိုမိမိဝမ်းနည်းစေတတ်၏မိုက်သောသူ၏အဖ၌ဝမ်းမြောက်เสียအကြောင်းမရှိ စိတ်ရွှင်လန်းခြင်းသည် ကျမ်းမာစေတတ်၏ စိတ်ပြစ်ခြင်းမူကားအယိုးတို့ကို တွေးချောက်စေတတ်၏မတရားသောသူသည်တရားလမ်းကိုဖျက်သောအဖိုးတစိုးကို သူတစ်ပါး၏ကပိုက်အိတ်ထဲကနှိုက်ယူတတ်၏ဉာဏ်ရှိသောသူသည်ပညာကိုမျက်မှောက်ပြုတတ်၏မိုက်သောသူ၏မျက်စိမူကားမြေကြီးဆွန်းတိုင်အောင်လှဲ့၍ကြည့်ရှုတတ်၏မိုက်သောသူသည်အဖဝမ်းနည်းเสียအကြောင်းမွေးသောအမိစိတ်ညစ်เสียအကြောင်းဖြစ်၏ဖြောင့်မတ်သောသူကိုအပြစ်ဒဏ်မပေးကောင်း တရားသဖြင့်စီရင်သောမင်းကိုလည်းမထိခိုက်ကောင်းသိပ္ပံတတ်နှင့်ပြည့်စုံသောသူသည်စကားမမြတ်တတ်ဉာဏ်ကောင်းသောသူသည်လည်းအေးသောစိတ်ရှိတတ်၏မိုက်သောသူပင်တိတ်ဆိတ်စွာနေလျင်ပညာရှိဟု၍၎င်းမိမိနှုတ်ကိုမဖွင့်ပွဲနေသောသူကိုလည်းဉာဏ်ကောင်းသောသူဟု၍၎င်းသူတစ်ပါးထင်တတ်၏